1359ခုနှစ်တကူလာပြည်နေ1998ခုနှစ်ဧပြီလ17ရက်နေ့ကံကုန်မြန်သာသနာ့ပြစာသင်တိုင်းမှာဟောကြားသောဓာတ်၄ပါးတရားတော်တဲ့ဒီနေ့ဓာတ်၄ပါးတရားဟောမယ်ဘာတရားပါလဲဓာတ်၄ပါးဆိုနားလည်ရပါတယ်မှန်တော့ဓာတ်6ပါးရှိတယ်ဒါပေမဲ့ ၆ပါးတဲ့ဒါ၄ပါးမိတွေကလည်းမလာဘူးတရားစင်မိတွေကလည်းမိလိုက်တယ်အကုန်ပြက်อืมဘုရားမိကြောင်းမိရလဲနှုတ်လိုက်တာနဲ့ဘိုးအာမိလေးနဲ့ပြက်သွားတာလေဘုရားပြန်ရသွားတယ်ဆင်ပြေသွားတာမိရလဲပန်ကာလီမရတော့ယောဂီတွေဘလို့နေလဲနေရာတရားတာအဲ့တယ်ဟုတ်လားဘယ်သူအိုက်တာပါလဲ ယောဂီယောဂီဆိုတာပူတယ်လည်းမရှိသေးရအိုက်တယ်လည်းမရှိသေးရနော်ငါပူတယ်ငါအိုက်တယ်ဆိုရှင်တော့ဖြစ်ဒါယောဂီမဟုတ်သေးဘူးငါပူလိုက်တာငါအိုက်တာဆိုရှင်ယောဂီမဟုတ်ဘူးနော်ငါငါဆိုတာရှိရလားအေးငါမထားနဲ့ငါထားတော့မှားတာပါပဲပူတာကိုဘယ်လိုလုပ်ရမှာတော့အဲအဲ့ဒါကိုဘယ်လိုလုပ်ရတာတော့ယောဂီတွေဟာဘာကိုကြားတယ်လဲပူတာအဲ့ဒါဘာကိုပူကြားတယ်လဲ အေးတာကိုကြိုက်တယ်မနေ့ကဘယ်လိုဟောထားလဲယုတ်ကအပူကြိုက်စိတ်ကအေးကြိုက်အလူတွေကစိတ်အလိုလိုက်နေတဲ့တရားကိုဒုက္ခဖြစ်တာနော်စိတ်လိုလိုက်ဒုက္ခဖြစ်တာတဲ့ဒါလေးပါတရားမြတ်စွာဘုရားရှင်အာသီဝီသောပမသုတ်တံတရားတော်မှာဟောတော်မူတဲ့ဒါလိဘတရားတော်တဲ့ အာတိဝိသောပမသုတ်တံတဲ့အဲ့မှာခေါ်ထားတဲ့ဓာတ်လေးပါးတရားတော်ဓာတ်လေးပါးမူကြီးလေးကလည်းဥပမာနိုင်ပြီးတော့ဘုရားခေါ်ထားတယ်ဒီကဒီနေရာမှာဓာတ်လေးပါးရဲ့လက္ခဏာရာသပိစုပ္ပထံဆိုတဲ့တရားရှုမှတ်တဲ့ယောဂီများရဲ့ဉာဏ်ထက်မှထင်ပေါ်နိုင်တဲ့လက်လှမ်းမီသလောက်အများသိနိုင်တဲ့တရားလောက်ပဲဒီမှာဟောပြီးပဲအချင်းချုံပြီးတော့ဓာတ်လေးပါးပထဝီဓာတ် အာဘောဓတိဇောဓဝါယောဓဒါလေးပါကြားဘူးတယ်မလားကြားဘူးကြားပါတယ်နော်ဒီဓာလေးပါထဲမှာဉာဏ်ကမသက်ရောက်သေးဘူးဉာဏ်ကမသက်ဝင်နိုင်သေးဘူးဆိုရင်ဘလို့ဖြစ်နိုင်လဲဆိုတော့အကျဉ်းကနာမကကုလကံတိကကုလကံတိကဖြစ်တာဖြစ်တတ်တယ်ကုလကံတိကဆိုတာယက္ကဗေညာ ခြေထွေးကိုခြေတွေကိုဘီးနဲ့ပြီးတဲ့ခါကျတော့ခြေတွေဟာဘီးမှာအထွေးလိုက်ထွေးလိုက်ကတ်ကတ်ပြီးတော့ပါလာတဲ့ခါကျတော့အဲ့ဒီခြေထွေးကြီးတွေကရှုပ်ရှက်ခန့်တော်နေတယ်ဖြေဖို့ရှင်းဖို့ဆိုတာမလွယ်ဘူးခါလိသာသုံးပြပါဆိုရင်တက္ကမကြီးတွေပြုသမီးတွေကောင်းပြီးတဲ့ခါကျတော့စပင်းလေးထွေးဖိလိုက်ပါလာတယ်မဟုတ်လားစပင်းထွေးမပါဘူးလား အဲ့ဒါပေါ့နော်အဲစပင်ထွေးနားလို့ပေါ့လျက်ကသမားလည်းပဲအဲခြေတွေကိုဖိတဲ့ခါကျတော့ဘေးနဲ့ဖိတဲ့ခါကျတော့အဲဘေးမှာအထွေးလိုက်ထွေးလိုက်ခြေတွေပါလာတော့ထွေးနေတဲ့ခြေကို ဖြေဖို့ရှင်းဖို့ဆိုတာမလွယ်ဘူးခက်ခဲတယ်လို့ပဲတဲ့တရားနာတို့တဲ့ယောဂီများရဲ့စိတ်ထဲမှာလည်းပဲဝိပဿနာဉာဏ်ကမရစ်တန်သေးဘူး ရှုမှန်းမှုတွေကအလုံးအားနည်းနေသေးတယ်ဆိုရှင်အဲ့ဒီခြိထွေးကြီးများလို့ဉာဏ်ထဲမှာ ရှင်းရှင်းလင်းလင်းပေါ်ဖို့ခဲရင်လေအနေစာကိုရှင်းရှင်းလင်းလင်းမသိဒုက္ခကိုရှင်းရှင်းလင်းလင်းမသိအနတ္တကိုရှင်းရှင်းလင်းလင်းမသိအဲ့ဒါတော့ဉာဏ်ထဲမှာရှင်းရှင်းလင်းလင်းမသိတော့ဝိပဿနာရှုရတာစိတ်အားရောသွားတတ်တယ်စိတ်အားရော့နေတတ်တယ်ငါရဲ့ဗနေရရှိသွားပြီအခုထိဘာမှမသိရသေးဘူးဖြစ်နေတတ်တယ် အဲလုံလာဝိရိယစရင်ပြီးတော့အထောမှသမာဓိပေါ်မယ်သမာဓိပေါ်မှဉာဏ်တွေထင်ရှားလာလိမ့်မယ်ဉာဏ်ထင်ရှားမှအနိစ္စဒုက္ခအနတ္တတရားတွေဆိုတာထင်ရှားလာပါလိမ့်မယ်အဲကြောင့်ပြိုစားရေးမှတ်သားဖို့ဘုံဓာတ်လေးပါးတရားဖြစ်ပုံလေးကိုပြောပြမယ်ဓာတ်လေးပါးဆိုတာပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဓာတ်ဘယ်နှပါးရှိပါလဲရတာမလား ဒါလေးပတ်သိတယ်မလားပထဝီဓာတ်ဆိုတာလောကအားဖြင့်ဆိုရှင်တော့မြေဓာတ်ပေါ့မြေဓာတ်ရဲ့သဘောကိုပထဝီဓာတ်လို့ခေါ်တယ်ပထဝီဓာတ်ရဲ့လက္ခဏာကကခဏတလက္ခဏာရာဂကပဋိဌာနရာဂပစ္စုပ္ပထံကသံပဋိဌာနပစ္စုပ္ပထံလား တတိပဌာန်ရှုမှတ်တဲ့ယောဂီရဲ့ခန္ဓာကိုယ်မှာဉာဏ်ထဲမှာပထဝီဓာတ်ထင်ပေါ်လာတဲ့အခါမှာလက္ခဏာရဲ့သဘောလည်းထင်ရှားလာမယ်။ရာဇာရဲ့သဘောလည်းထင်ရှားလာမယ်။ပိစုပဌာန်ရဲ့သဘောလည်းထင်ရှားလာမယ်။ဒါစာသဘောပြောတာနားလည်ဖို့မလွယ်ဘူး။စာတတ်တဲ့ပုဂ္ဂိုလ်မှဒါပြောရင်နားလည်ဖို့လွယ်တယ်။ကက္ကလတ္တလက္ခဏာဆိုတာကြံတမ်းမာခက်တဲ့သဘော။ ဖောင်းတယ်ပိန်တယ်ထိုင်တယ်ကြည့်တယ်ဖောင်းတယ်ပိန်တယ်ထိုင်တယ်ကြည့်တယ်ရှုမှတ်လိုက်တဲ့ကံမှာခန္ဓာကိုယ်မှာကြံ့တန်းတဲ့သဘောထင်ရှားလာတတ်တယ်မာခက်တဲ့သဘောထင်ရှားလာတတ်တယ်ကြံ့ပြင်နဲ့တင်ပါနဲ့ကြည့်တဲ့နေရာလေးမှာဂလုံးကြီးများ ခုပြီးတော့ဖြစ်ပေါ်လာသလိုတင်ပါအောင်မှာဖြစ်ပေါ်လာတတ်တယ်မာခုခုကြံ့ချမ်းချမ်းဖြစ်ပေါ်လာတတ်တယ် ဒူးတွေအောက်မှာတင်ပါတွေအောက်မှာဖြစ်ပေါ်လာတယ်ခန္ဓာကိုယ်မှာလည်းပဲအထက်အောက်အနေအနှံ့ပြမှာမာခုခုကြံကြံတန်းမာခက်ခက်ဖြစ်ပေါ်လာတတ်တယ်အဲ့ဒီသဘောတရားဟာပထဝီဓာတ်ရဲ့လက္ခဏာပဲပထဝီဓာတ်ကခက်မာတဲ့ပထဝီဓာတ်နုညံ့တဲ့ပထဝီဓာတ်နှစ်မျိုးရှိတယ်နုညံ့တဲ့ပထဝီဓာတ်များဖြစ်ပေါ်လာပြီဆိုရှင်ဂုံးပုံကြီးပေါ်မှာထိုင်နေရတယ်လို့ဖြစ်နေတတ်တယ် ဆိုဖာကြီးပေါ်မှာထိုင်ရတယ်လို့ဖြစ်နေတတ်တယ်အမတန်ထိုင်လို့ကောင်းပြီးတော့နုနုညံ့ညံ့ဖြစ်နေတတ်တယ်အဲ့ဒါလည်းပဲသိမွေးတဲ့နုညံ့တဲ့ပထဝီဓာတ်လို့ခေါ်တယ်ဒါပထဝီဓာတ်ရဲ့သဘောတရားဟာဘယ်နှမျိုးရှိလဲခက်မာတဲ့ပထဝီဓာတ်နုညံ့တဲ့ပထဝီဓာတ်ခက်မာတဲ့ပထဝီဓာတ်ကိုအရေးတွေ့ရလိမ့်မယ်နုညံ့တဲ့ပထဝီဓာတ်ကိုနောက်ပိုင်းမှတွေ့ရလိမ့်မယ်ဒါတော့အခုတရားထိုင်ယောဂီတွေကြားတင်တဲ့တေပအခြေအနေအရာလေးမှာ နေရထိုင်တာဘလို့နေရလဲအစဉ်ပြေရလားမကူကူတွေခက်ခက်မမလေးကြံ့ကြံ့တန်းတန်းမတွေ့ရဘူးလားအဲတွေ့ရတယ်ဒါကြောင့်မို့ကြံ့ကြံ့တန်းတန်းထိုင်ရတဲ့တကြောင်မို့တချို့ယောဂီတွေအောင်းနေပြီးတော့ဘာလဲခုထားတယ်လဲအဲဂုံကားလေးနဲ့ခုပြီးတော့ထိုင်တယ်သူကထိုင်တဲ့ကနေပြီးတော့တရားတွေးသွားပြီးဂုံကားပေါ်ထိုင်ရတာဟုတ်ညံမပုံမီတဲ့ကတွေးသွားပြီးတခါတဲ့နော် တချို့တချို့ရရှိရင်ဒုက္ခမှာဘယ်ဘက်ဒုက္ခမှာကောင်းသလုံးညာဘက်ဒုက္ခမှာကောင်းသလုံးဘယ်ဘက်တင်ပါမှာကောင်းသလုံးညာဘက်တင်ပါမှာကောင်းသလုံးတွေကောင်းတွေခုထိုက်တာတခါလဲအစင်ပြေလို့တခါတဲ့တရားတွေတွေ့လို့ဒါနော်ထိုင်သာจิตတရားတွေ့သွားပြီ तू ကအဲ့ဒါတွေမရှိပဲဘူးလားအဲဘုန်းကြီးတခါကြံပြူးတယ်တချို့ပုဂ္ဂိုလ်မှာဆိုရှင်ကောင်းလေးသုံးလေးလုံးပဲခုထိုက်တာလေခုနကဒူးမှာခုထားတယ်ခြေမျက်စိတွေမှာလည်းခုထားတယ်တင်ပေါအောင်လည်းခုထားတယ်တဘုံကြီးပဲ လန့်ခါလျှောက်ဆိုရင်ရုပ်ပြထိုင်ရခေါင်းလေးတွေသိလေးတွေတဘုံကြံရတယ်တဘုံကြီးအဲခန္ဓာကိုယ်ကနာကျင်တော့ဒီပထဝီဓာတ်ခတ်မှာတယ်မာကျော့တဲ့ပထဝီဓာတ်တွေ့ရတဲ့ခါကျတော့ယောဂီကခန္ဓာရဲ့လားမခန္ဓာရင်တော့တရားကိုဗာနဲ့အစထိုးပြီးတော့သူကလွတ်ထားတဲ့ခါကျတော့နည်းနည်းခန္ဓာသွားတယ်မလားနည်းခန္ဓာတော့လေအဲ့ဒါလေးနော်အမှန်ကခန္ဓာရပထဝီဓာတ်ကနောက်ပိုင်းမှပေါ်လာမှာနော်လက်သိငွေတဲ့ပထဝီဓာတ် ခက်မှာတယ်ပထဝီဓာတ်လဲလဲကျန်းတင်နဲ့ထောက်လိုက်တဲ့ခါကျထောက်လိုက်တဲ့နေရာမှာဘလို့နေတယ်လဲသိမ်မွေးနေသလားမခက်နေသလားအေးအဲ့ဒါဘာသဘောတရားလဲပထဝီဓာတ်ရဲ့သဘောတရားနော်ဒါလေးတွေတခါတခါခန္ဓာကိုယ်အပေါ်ပိုင်းဒီမှာတခါဖိပြီးတော့ကြောက်တူကြောက်ခိုင်းတာဖိထားသလိုမျိုးခေါင်းပေါ်မှာလိမ့်ပြီးတော့ပခုံးပေါ်မှာလိမ့်ပြီးတော့ခန္ဓာကိုယ်အပေါ်ပိုင်းမှာလိမ့်ပြီးတော့ဒီလိုမရှိဘူးလားအဲ့ဒါဘာသဘောတရားတွေလဲ ပထဝီဓာတ်ရဲ့သဘောတရားတွေဒီသဘောတရားအဲ့ဒီသဘောတရားကိုလည်းဘယ်လိုလုပ်အောင်လဲမာရင်မာရမှန်ရမယ်နာရင်နာရမှန်ရမယ်လေးရင်လေးရင်မှန်ရမယ်ဒီလိုမှန်ရမယ်ဟုတ်လားတရားကပေါ်နေတယ်ဒါဘာပေါ်နေပါလေတရားပေါ်နေတာတဲ့ခုနပြောလာတဲ့ကဲဆိုပဲဂုံပုံကြီးပေါ်မှာထိုင်နေရသလိုတခါတခါဆူဖာကြီးပေါ်မှာဆူဖာပေါ်မှာထိုင်နေရတယ်တခါတခါလည်းသေသေမွေ့မွေ့နုနုညံ့ညံ့နဲ့ထိုင်ကောင်းပြီးတော့ဖြစ်နေတတ်တယ် အဲ့ဒီလိုပေါ်လာတဲ့ခါမျိုးမှာလည်းပဲယောဂီကကောင်းရင်လည်းပဲကောင်းတယ်လို့မှန်ရတယ်ဒါဘာသဘောတွေပေါ်နေပါလဲပထဝီဓာတ်ရဲ့သဘောတရားတွေမာခုခုကြီးတွေဒါထင်ရှားတယ်နော်တခါတခါမြဂိုလီလုံးကြီးပေါ်မှာထိုင်နေရလို့ပဲတင်ပါနဲ့ကြံ့မြန်နေရာဒီမှာအဲ့ဒါလို့အနေခက်ထိုင်ခက်ဖြစ်လာတာကြောင့်ယောဂီကဘာဘာလုပ်တယ်လဲပြင်လိုက်တယ်ဘာလုပ်တယ်လဲ ပြင်လိုက်တယ်ဘယ်ဘက်ဒီမှာကမာရင်ညာဘက်ကိုပြောင်းလိုက်ညာဘက်ကပြင်ဘယ်ဘက်ကိုပြောင်းလိုက်ပြောင်းလိုက်တော့ဘာဖြစ်သွားတယ်လဲသက်သာသွားတယ်ဘာဖြစ်သွားလဲအဲတရားကဘာဖြစ်သွားပြီပျောက်သွားပြီတရားလန်းစာပျောက်သွားပြီညံတဲ့ဖို့အလွန်ခရင်သွားပြီအဲယောဂီမှာဘာလို့လဲတရားပေါ်နေတဲ့တရားဆိုသူကအစထုတ်ပြီးတော့သက်သာအောင်လုပ်တဲ့အခါကျတော့တရားမပေါ်တော့ဘူးနော်ဒါကြောင့်ပထဝီဓာတ်ပေါ်လာရင်ဘယ်လိုပေါ်လာမလဲကြံကြံထန်ထန် ခက်ခက်မာမာပေါ်လာမယ်တခါတခါဘလို့ပေါ်လာမလဲသေသေးငွေငွေနုနုညံ့ညံ့ပေါ်လာမယ်အဲ့ဒါပထဝီဓာတ်ရဲ့လက္ခဏာသဘောတရားတွေပဲတဲ့နောက်ရာသာသဘောနေလဲဆိုရှင်ပဋိဌာနာရာသာတိယာကိစ္စရှိတယ်တိယာကိစ္စဆိုတာမြေကြီးကဘာမြေကြီးပေါ်မှာ တောတောက်သိပင်လူနေအေချေရာရေများတီမီနေတကယ်သူပဲဖုတ်တို့လူတွေနေတာဘယ်ဘယ်ပေါ်မှာတီမီနေတယ်လဲမြေကြီးပေါ်မှာသိပင်ဝါပင်နဲ့တောတောက်တွေဘယ်မှာတီမီနေတယ်လဲမြေကြီးပေါ်မှာအေရတိုက်တာတွေဘယ်မှာတီမီနေတယ်လဲမြေကြီးပေါ်မှာအဲ့ဒီလိုမြေကြီးပေါ်မှာတတ္တဝါတွေအသက်ရှင်အသက်မဲ့ရာဝတ္ထုတွေတီးပြီးနေတကယ်သူပဲအခြားအခြားသောရုပ်တရားတွေဟာလည်းပဲပထဝီဓာတ်ပေါ်မှာတီးပြီးနေတယ် အခြားအခြားယုတ်တရားယောဂ20နဲ့7ပါးရှိတယ်အခြားယုတ်တရားတွေလည်းပဲဘယ်တရားပေါ်မှာတည်မိနေတယ်လဲပထဝီဓာတ်ပေါ်မှာပဲတည်မိနေတယ်အဲ့ဒါပထဝီဓာတ်ရဲ့ရာသခေါ်တဲ့ကိစ္စသဘောတရားပဲတဲ့နောက်တန်ပဋိသနာပိစုပဋ္ဌာနာခံလေးချင်းလက်ခံချင်းကျင်သဘောတရားရှိတယ်ခံလေးချင်းလက်ခံချင်းဆိုတာဟာ तू ကအဲ ပေါ့တဲ့သဘောတရားလေးတဲ့သဘောတရားတွေတစ်ခါတစ်ခါယောဂီမှမထင်ရှားဘူးလားခန္ဓာကိုယ်တစ်ခါတစ်ခါလေးပြီးတော့မနေဘူးလားအပေါ်ဘက်ကနေပြီးလေးပြီးတော့မနေဘူးလားထင်ရှားနော်တစ်ခါတစ်ခါပေါ့ပြီးတော့မထင်ရှားဘူးလားတစ်ခါပေါ့ပေါ့လေးဖြစ်နေတယ်တစ်ခါတစ်ခါလေးပြီးတော့နေတယ်ဒီသဘောယောဂီမှထင်ရှားဘူးလားခန္ဓာကိုယ်တစ်ပိုင်းကလေးပြီးတော့ခန္ဓာကိုယ်တစ်ပိုင်းကပေါ့ပြီးတော့တခါတော့ခန္ဓာကိုယ်နှစ်ပိုင်းဟာတခြားစီတစ်ပိုင်းစီဖြစ်နေတယ်လို့ဒီလိုမထင်ရှားပဲဘူးလား အဲ့ဒါဘာလို့ခေါ်တယ်လဲသတိဌာနပစ္စုပ္ပဌာနာညာထဲမှာပစ္စုပ္ပဌာန်သဘောထင်ရှားတဲ့သဘောတရားပဲဒါကြောင့်လေးရင်လည်းဘယ်လိုမှန်းရမလဲလေးတယ်လို့မှတ်ပါ ပေါင်းရင်လည်းဘယ်လိုမှန်းရမလဲပေါင်းပြီးနေတယ်မှတ်ပါယောဂီများထင်ရှားပြီဘူးလားထင်ရှားတယ်တဲ့ဒါကိုတံပတိသနာပစ္စုပ္ပဌာနာလေးခြင်းပေါခြင်းထင်ရှားအဲ့ဒီသဘောတရားတွေရှိတယ်အဲ့ဒါတွေကဘာသာရသဘောတရားတွေလဲပထဝီဓာတ်ပဲကြံကြံထန်ထန် ထိတ်ထိတွေးနေရတဲ့သဘောတရားလည်းပဲပထဝီဓာတ်သဘောတရားပဲသိသိမွေးမွေးနုနုညာညာတွေးနေတဲ့သဘောတရားလည်းပဲပထဝီဓာတ်ရဲ့သဘောတရားပဲလေပြီးတော့ဖိပြီးတော့တွေးနေရတဲ့သဘောတရားလည်းပဲပထဝီဓာတ်သဘောတရားပဲပေါ်ပါသွက်လည်းပြီးတွေးနေရတဲ့သဘောတရားလည်းပဲပထဝီဓာတ်သဘောတရားပဲဒါပေမဲ့ယောဂီကပထဝီဓာတ်လို့ကြွားမရှုလိမ့်နဲ့လေးရင်လေးတယ်လို့မှတ်လေးတယ်လေးတယ်လို့မှတ် ပေါ်ရင်လည်းပဲပေါ်တယ်ပေါ်တယ်မှတ် နော်မာနေလည်းပဲမာတယ်မာတယ်မှန်သိမ်မွေးနေလည်းပဲသိမ်မွေးတယ်သိမ်မွေးတယ်မှနုညံလည်းပဲနုညံတယ်နုညံတယ်မှန်ဒီလိုမှန်ရတယ်နော်ဘယ်လိုမှန်မလဲလေးရင်ဘယ်လိုမှန်မလဲပေါ်ရင်ဘယ်လိုမှန်မလဲဒါဘယ်ရဲ့သဘောတရားလဲပဋိဒါသဘောတရားကြံထားတဲ့သဘောတရားပေါ်ရင်ဘယ်လိုမှန်မလဲကြံထားတယ်ကြံထားတယ်နုညံသဘောတရားပေါ်ရင်လည်းပဲဒီသဘောတရားတွေခါကတော့ယောဂီတွေမှမဖြေကြရဘူးလားအေး အားလုံးရုပ်တရားတွေဟာဘယ်ဓာတ်ပေါ်မှာတည်မိနေတယ်လဲပထဝီဘာမှာတည်နေတယ်ပထဝီဓာတ်သိရေးကြီးတယ်နော်ပထဝီဓာတ်သိရေးကြီးတယ်အဲ့ဒါပထဝီဓာတ်သဘောတရားတွေပဲတဲ့ဓာတ်ကိုခွဲဖို့မလိုဘူးနော်သူ့သဘောတရားကိုသာသိပြီးတော့မှတ်ဖို့လိုတယ်ဒါကြောင့်ဆောင်မိုးလေးရဆိုထားတဲ့ကြံတံမကချောညက်တမီတရားကိစ္စသူကားပြုသည်ခံလက်ဆောင်၍ပော့လိတ်တင်သည်ပထဝီဓာတ်တိမမြာယောဂီကြံတံမကချောညက်တမီ ကြံကြံထန်ထန်လည်းတွေ့ရတတ်တယ်မမခက်ခက်လည်းတွေ့ရတတ်တယ်ချော့ချော့ညံ့ညံ့လည်းတွေ့ရတတ်တယ်အဲ့ဒါတွေကဘုသူကသဘောတရားပထဝီဓာတ်ခံလေဆောင်ရည်ပေါ့လေထင်သည်တဲ့ပေါ်တဲ့သဘောကိုလည်းပဲထင်ရတတ်တယ်လေးတဲ့သဘောကိုလည်းပဲတွေ့ရတတ်တယ်ခံလေဆောင်ရည်ဆိုတာလေးတဲ့သဘောတရားပေါ်လိုက်လည်းပဲခန္ဓာကိုယ်ကြီးကခံထားရတာမဟုတ်လားပေါ်တဲ့သဘောတရားထင်လိုက်လည်းခန္ဓာကိုယ်ကြီးကခံထားရ ခံထားတာပဲအဲ့သဘောတရားထင်ရှားတာပါတယ်တဲ့အဲ့ဒါမှတ်ထားကဲဆောင်မိုးလေးဆိုရအောင်ကြံတံမာခချုံညက်တမီကြံတံမာခချုံညက်တမီတိယာကိစ္စသူကပြုသည်တိယာကိစ္စသူကပြု တိယာကိစ္စသူကပြုသည်တိယာကိစ္စသူကပြုသည်ခံလေးဆောင်ရိပ်ပေါ်လေထင်သည်ခံလေးဆောင်ရိပ်ပေါ်လေထင်သည်ခံလေးဆောင်ရိပ်ပေါ်လေထင်သည်ခံလေးဆောင်ရိပ်ပေါ်လေထင်သည်ပေါ်လေထင်ထင်သည်ဆိုတာကိုပေါ်နေနဲ့သွားဆက်လေးနေနဲ့သွားဆက်ပေါ်တယ်လို့ညာထက်မှထင်တယ်လေးတယ်လို့ညာထက်မှထင်တယ်ပေါ်လေထင် ထင်ဆိုတာပေါ်နေလဲသွားဆိုင်ရမယ်လေးနေလဲသွားဆိုင်ရမယ်ခံလင်းဆောင်ရိပ်ပေါ်လေးထင်သည်ခံလင်းဆောင်ရိပ်ပေါ်လေးထင်သည်ပထဝီဓာတိမှမြန်ယောဂီပထဝီဓာတိမှမြန်ယောဂီကျန်တံမာကဲချောညေတမီကျန်တံမာကဲချောညေတမီတိယာကိစ္စသူကပြုသည်တိယာကိစ္စသူကပြု ခံလေးဆောင်ရိပ်ပေါ်လေထင်သည်ခံလေးဆောင်ရိပ်ပေါ်လေထင်သည် ပထဝီဓာတိမမြန်ယောဂီဆိုကြည့်နှခေါက်တရားကိစ္စသူကပြုသည်ခံလေးဆောင်ရိပ် တော်တရားလဲရုပ်ရခန္ဓာကိုယ်ထဲမှာထင်ရှားလာတတ်တယ်တဲ့ထင်ရှားလာရင်သူထင်ရှားတဲ့အတိုင်းဘာလို့ရမလဲမှတ်သွားယုံပဲဒါကပထဝီဓာတ်လို့တော့တော့သွားပြီးတော့ခွဲเสียမလို့နော်ဓာတ်သွားမခွဲနဲ့သဘောတရားကိုသာသိဖို့အရေးကြီးရဲ့ဝိပဿနာဆိုတာသဘောတရားသိဖို့ပါပဲနော်ဓာတ်ခွဲเสียမလို့ဘူးသဘောတရားပြောပြနေတယ်ပထဝီဓာတ်ပြီးတော့ဘာဓာတ်လာမလဲအာဘောဓာတ်အာဘောဓာတ်ဆိုတော့လောကအနေနဲ့ဆိုရင်ရေဓာတ်ပေါ့ ရေဓာတ်ကိုအာဘောဓာတ်လို့ခေါ်တယ်အာဘောဓာတ်ကဘယ်လိုလာမလဲဆိုတော့ပက္ခရဏလက္ခဏာယုတ်စီခြင်းလက္ခဏာရှိတယ်ဒရဝလက္ခဏာအရေသဘောလက္ခဏာရှိတယ်အဘောဓာယောဂီမှာပေါ်လာရင်တဲ့ယုတ်စီးခြင်းသဘောအရေသဘောထင်ရှားလာတယ်ကိုတရားထိုင်တော့ပူနနဲ့ပူလာတော့ခန္ဓာကိုယ်ထဲမှာချွေးယုတ်စီးပြီးတော့မလာဘူးလား အော်ယူစီးရနော်ချွေတွေထွက်လို့တခါတည်းခန္ဓာကိုယ်တကုံလုံးချွေကိုရွှေ့လို့တခါတခါခန္ဓာကိုယ်မှာအပူတန်းအားနေပြီးတော့တွန့်ကန်တန်နဲ့တဲ့ယောဂီများကြတော့ပါဇာထမတတွေးတွေများလာတတ်တယ်အဲ့လိုယောဂီတွေလည်းရှိပြီဘူးလားအေးခန္ဓာကိုယ်မှာရှိတဲ့အမွေးပေါက်လေးတွေကနေပြီးတော့အပူဓာတ်ချွေးရတဲ့ပုဂ္ဂိုလ်တွေမှာဆိုရင်တော့ပဇာထက်မှတတွေးမပေါ်ဘူးအမွေးပေါက်တွေကချွေးရမထွက်ဘူးပြန်အပြင်မှာ အဲချွတ်တာတွေများပဲနဲ့ငုံနေတာဆိုရင်တရားဆိုတဲ့အခါကျယောဂီများပါဇာထဲမှာတတွေးတွေများကြီးဖြစ်ပေါ်လာတတ်တယ်အဲ့ဒါအဘောဓာရဲ့သဘောတရားတွေပဲဖောက်ပြန်တဲ့အဘောဓာသဘောတရားတွေပဲအဲ့ဒါအရေးသဘောယူစီနေတဲ့သဘောတရားတွေတဲ့အရေးသဘောတဲ့တခါတခါမှတရားရှုမှန်းရှုမှန်းရင်းနဲ့မိမိရဲ့ခန္ဓာကိုယ်ကြီးဟာဟိုရေများနဲ့ကဲဆိုရေများစီးပြီးနေတဲ့ကဲဆိုဖြစ်နေတတ်တယ်ညာထက်မှာပေါ်လာတတ်တယ် ရေတွေစီးပြီးတော့ဆင်နေသလိုရေသဘောတရားလိုဖြစ်နေတတ်တယ်အဲ့ဒီသဘောတရားတွေဟာအဘောတရဲ့သဘောတရားလက္ခဏာတွေပဲတဲ့ဘလို့ပဲဖြစ်ဖြစ်ယူစီးတဲ့သဘောတရားထင်ရှားရင်လည်းပဲယူစီးရင်လည်းပဲယူစီးတယ်ယူစီးတယ်မှန်ရတယ်အရေးသဘောထင်ရှားရင်လည်းပဲအရေးသဘောထင်ရှားတယ်ထင်ရှားတယ်မှန်နေရတယ်ဘလို့ပဲဖြစ်ဖြစ်သူဖြစ်တဲ့အတိုင်းပဲမလုပ်နေရမလဲမှန်နေရတယ်တန်လျာမြင်ဖို့တယ်မလားအဲတန်လျာသဘောများလို့တစ်ခါတစ်ခါခန္ဓာကိုယ်တော့ထင်ရှားနေတတ်တယ် တန်လျာသဘောတရားလိုပဲအရေးသဘောတရားလိုတခါထင်ရှားနေတတ်တယ်အဲ့လိုထင်ရှားလာတဲ့ခါမှလည်းပဲသူထင်ရှားတဲ့အတိုင်းယောဂီရဲ့ညာထဲမှာကိုယ်စိတ်ထဲမှာထင်တဲ့အတိုင်းပဲမှတ်နေရတယ်အဘောဓာရဲ့လက္ခဏာသဘောတရားတွေတဲ့ဘိဝနာရသပွားစေခြင်းကိစ္စရှိတယ်သူရဲ့ကိစ္စကအဘောဓာကိစ္စကပွားစေခြင်းကိစ္စပွားတယ်ဆိုတာပွားပြီးဖြစ်ပေါ်လာတာဒါကတရားမှန်ရင်မှန်လည်းခန္ဓာကိုယ်ကြီးအကြီးကြီးဖြစ်ပေါ်လာတတ်တယ် ရာဝင်ဥကြီးများလို့ဖြစ်လာတတ်တယ်။တရားမှန်ရင်မှန်ရင်နဲ့ခန္ဓာကိုယ်ကြီးကကြီးကြီးကြီးကြီးဖြစ်ပေါ်လာတဲ့အဲ့ဒီသဘောတရားကြီးဖြစ်ပေါ်လာတတ်တယ်။ငါခန္ဓာကိုယ်ကြီးကရင်ငယ်ငယ်လေးပဲခုတဘလူနေပါလေမျက်စိဖွင့်ပြီးသွားပြီးတော့ကြီးနေတတ်တယ်။ဖွင့်เสียမလို့အာဘောဓာရဲ့သဘောတရားဖောက်ပြန်လာတဲ့သဘောတရားပဲ။အာဘောဓာသဘောတရားထင်ရှားညာတယ်မှာဘလို့ထင်ရှားလာတတ်တယ်လဲ။ခန္ဓာကိုယ်ကြီးကဘာဖြစ်လာတတ်တယ်လဲ။ကြီးပြီးတော့ပွားပြီးဖြစ်ပေါ်လာတတ်တယ်။ရင်နဲ့ဆော့ပြလိုက်တဲ့ခါကျတော့အခုဒီပါတော့ အဲပင်စိမ့်တွေများရေထက်စိတ်လိုက်ရင်ဘာဖြစ်လာသလဲပွားလာတယ်ကြီးလာတယ်မဟုတ်ဘူးလားလေစိတ်ကလမားတွေကဘာဖြစ်လာသလဲပွားလာတယ်မဟုတ်ဘူးလားအဲ့သဘောတရားပဲတဲ့အဘောဓာသဘောတရားတွေကပွားပြီလာတာအဲ့ဖြစ်လာကြည်ခန္ဓာကိုယ်ထွက်ကြည်ထွားပြီလားသဘောတရားတဲ့အဘောဓာရဲ့လက္ခဏာသဘောတရားတွေပဲတဲ့အဲ့လိုတခါတခါယောဂီရဲ့ညာခန္ဓာကိုယ်တော့တရားမှန်ရင်မှန်တယ်အဲ့ဒီအဘောဓာတရားလုံးထင်ရှားလာခါကျခန္ဓာကိုယ်ကပွားပြီးဖြစ်ပေါ်လာတတ်တယ်တဲ့အဲ့ကိစ္စအဘောဓာရဲ့သဘောတရား ။နောက်ပြီးတော့ဗျူဟာနာရတာခုနတော့ပွားရင်ကိစ္စခုနယုတ်စီးရင်ကိစ္စပွားရင်ကိစ္စယုတ်စီးရင်လက္ခဏာအရေးသဘောလက္ခဏာပွားပြီးတော့ပွားပြီးခန္ဓာကိုယ်ကြီးကပွားပွားကြီးဖြစ်ပေါ်လာတတ်တယ်အဲဒါဒီဒူလာအစရှိတဲ့ယောဂများဖြစ်တဲ့ပုဂ္ဂိုလ်ကခန္ဓာကိုယ်ဘယ်လိုနေလဲပွားနေတယ်ဟုတ်လားခန္ဓာကိုယ်အဘောဓာလွန်ကဲတဲ့ပုဂ္ဂိုလ်ခန္ဓာကိုယ်ကဘာဖြစ်နေလဲဝါသလာပိန်နေတာဝါတယ်အဲအဘောဓာလွန်ကဲသူရဲ့ ဒါရသဘောတရားနော်ဝါရပုဂ္ဂိုလ်ဟာဘာလွန်ခဲ့တယ်လဲအဘောဓာလွန်ခဲ့တယ်အဘောဓာခဏကိုကြီးပွားခဏကိုကြီးထွားပြီးပေါ်လာတတ်တယ်နော်အဘောဓာရဲ့သဘောတရား now သင်္ကာပစ္စုပ္ပထနာပေါင်းစည်းစေခြင်းသဘောအပြင်ညာထက်မှထင်ရှားလာတယ်ပေါင်းစည်းစေခြင်းသဘောအပြင်ညာထက်မှထင်ရှားလာတတ်တယ်ပေါင်းစည်းစေခြင်းသဘောဆိုတာဟာ အာဘောဓမ္မတော့ကြံတဲ့ကလရုပ်ကလားတွေသူကစုစည်းထားတဲ့သဘောဒါပေါင်းစည်းတယ်ခေါ်တယ်ဥပမာဘာနဲ့တူတယ်လဲလို့ဆိုတော့မုံညံမှုံးလေးတွေဟာအမှုတ်တိုက်ဆိုလို့ရှိရင်တခုနဲ့တခုဟာတွဲဆံမှုသဘောတရားမရှိဘူးအဲ့ဒီမုံငယ်မုံလေးတွေကိုရေနဲ့အလောတော်လေးဆွတ်ဖြန့်လိုက်တဲ့ခါကျတော့ဘာဖြစ်သွားလဲတွဲဆံသဘောတရားဖြစ်သွားတယ်မို့လားလက်လေးနဲ့ပြည့်ပြည့်တဲ့ခါကျတော့လုံခိုက်ပြည့်ဖြစ်ပေါ်လာသဘောတရားဒါမထင်ရှားပြီဘူးလား မုံမြဲလေးတွေမြင်မုံလေးတွေဟာ၆၆သွေ့သွေ့နေတယ်ဆိုရှင်တစ်ခုနဲ့တစ်ခုဟာမရော့စားဘူးလိတ်တိုင်းရင်သူဟာလွိတ်ကုန်တယ်ရေလေးနဲ့ဆော့ဖြန့်ပြီးတော့လှုပ်လိုက်တဲ့ခါကျတော့အဲ့ဒီမုံမြဲလေးတွေမြင်မုံလေးတွေဘာဖြစ်သွားတယ်လဲလုံခိဖြစ်ပေါ်လာတယ်ဟုတ်လားခုနတို့ကလို့ဖယုတ်ဖယက်ဖြစ်သေးရလားမဖြစ်တော့ဘူးအဲ့ဒီသဘောတရားလိုပဲတဲ့အာဘောဓဆိုတာသဘောတရားလေးပဲအခြားအခြားသောဓာတ်တဲ့သဘောတရားတွေကိုယုတ်တရားတွေကိုသူကဘာလို့ပြတယ်လဲ ပေါင်းစည်းပေးတယ်စုစည်းပေးတဲ့သဘောတရားဒါကြောင့်အဘောဓာတရားတွေဒီပြစ္ဆုပ္ပဒါအပြင်ညာထဲမှာထင်ရှားလာဆိုရခန္ဓာကိုယ်ဓာလုံထွေးပြီးတော့မာကြည့်ပြီးတော့ဖြစ်ပေါ်လာတတ်တယ်မာကြည့်ပြီးတော့တောက်တင်ပြီးတော့ဖြစ်ပေါ်လာတတ်တယ်အဘောဓာလွန်ကက်လာပြီဆိုရှင်လေပြီးတော့အရင်ရင်မှာဖြစ်စေကြောမှာဖြစ်စေအဲမခက်ခိုင်းတွေမခုခုတွေဖြစ်ပြီးတော့ဖြစ်ပေါ်လာတတ်တယ် ကြောက်ပြကြီးများလာပြီးတော့ဖိထားသလိုလက်ကထားသလိုဖြစ်နေတတ်တယ်ဒါတွေကဘာသဘောတရားလဲအာဘောဓံသဘောတရားဒါကြောင့်မာရင်လည်းပဲဘယ်လိုမှန်ရမလဲမာတယ်လို့မှန်ရတယ်နော်အဲသဘောတရားမှန်ရတယ်အာဘောဓရဲ့သဘောတရားလက္ခဏာတွေတဲ့အခန္ဓာကိုယ်တမှာစူစူထိုင်ထိုင်ဖြစ်နေတဲ့ခါကျတော့လည်းပဲဘာသဘောတရားအာဘောဓရဲ့လက္ခဏာတွေတဲ့စိတ်ကပူတွဲပြီးတခါတခါခန္ဓာကိုယ်ကြီးထဲမှာချွေထွက်ခါရဘလို့နေနေရထိုင်ရဘလို့နေတဲ့နေသာထိုင်တာရှိရလား ကာစီကာစီနဲ့အဝဏခန္ဓာကိုကာစီကိုက်တဲ့သဘောဒီကဒါရှိပဲဘူးလားဒါဘာသဘောတရားလဲအဘောတရားသဘောတရားတွေတဲ့စိတ်ကပူတွဲပြီးတော့လုံခဲပြီးတော့နေတတ်တယ်ခန္ဓာကိုယ်ထဲမှာအဲ့ဒါအဘောဓာရဲ့သဘောတရားလက္ခဏာတွေပဲတဲ့အဲ့ဒါလေးမှတ်သားထားရတယ်သစ်ပင်ဝါပင်များသစ်တွေဝါတွေများဓာသဘောတဲ့အဘောဓာကုံသွားပြီဆိုရှင်ဘာဖြစ်လာသလဲဆွေးကုံတယ်ခန္ဓာကိုယ်လည်းဒီအတိုင်းပဲအဘောဓာနေသွားပြီဆိုရင်ခန္ဓာကိုယ်ဘာဖြစ်လာသလဲ ဘာဖြစ်လာတတ်လဲပေညောင်ပြီးတော့ဖြစ်ပေါ်လာတယ်အရေးမှလည်းပဲအရေးတွေတွန့်လိန်ဖြစ်ပေါ်လာတယ်သွားတွေလည်းကျူးတယ်မျက်စိတွေလည်းမှုန်တယ်ဆံတွေလည်းဖြူတယ်အဖြစ်လာဖြစ်ပေါ်လာတာအဲ့သဘောတရားလောက်ကမှမထင်ရှားဘူးလားအဲခန္ဓာကိုယ်မှာတော့အသက်ကြီးလာပို့ပြီးတော့ထင်ရှားတယ်တဲ့အဘောဓာအနဲ့သွားသဘောတရားအဘောဓာကောင်းဆိုရင်ခန္ဓာကိုယ်ဘယ်လိုနေမလဲဆူဆူဖဖဆူပြီးတယ်အဘောဓာနဲ့တော့မဆူပြီးဘူးတဲ့ဒီသဘောတရားတွေအဘောဓာရသဘောတရားတွေပါပဲတဲ့ ။ဒါကြောင့်မို့အာဘောဓတုအာဘောဓသည်ပက္ခရဏလက္ခဏောယုတ်စည်းကြီးလက္ခဏာရှိ၏။ဒရဝလက္ခဏောအယိသဘောလက္ခဏာရှိ၏။အယိပျော်နေသလိုလေစိတ်ထမညာထမဖြင်ရှားလာတတ်တယ်တဲ့။ခန္ဓာကိုယ်ကြီးကရေထဲမှာမြုပ်ပြီးနေသလိုလေထင်ရှားလာတတ်တယ်။ဘွာနာရတာပွားစေခြင်းကိစ္စရှိ ပွားစေခြင်းပွားပွားစေခြင်းကိစ္စရှိခန္ဓာကိုယ် ကြည်ထွားပြီးတော့ဖောဖြုတ်ပြီးဖြစ်ပေါ်လာတတ်တယ်ဒါကလည်းဖတ်ပါတဲ့သင်္ကေတိပစ္စုပါဒနာပေါင်းစည်းခြင်းသဘောအပြည့်ညာတတ်ပါချစ်ရွှေထင်လာ၏စုစည်းပြီးတော့လုံခဲပြီးတော့စိတ်ကပူတွဲလုံခဲပြီးတော့လည်းညာတတ်ပါထင်ရှားလာတတ်တယ်ဒါပြီးတော့လည်းပဲဇင်ညာနဲ့ရှောက်တဲ့ခါကြတော့ခါလေးလေးပြီးလဲဆက်ပါတတ်တယ် ဘယ်လန်းတယ်ညံလန်းတယ်ကြွတယ်ချတယ်ဒီလိုမှတ်တဲ့ခါကျတော့ခန္ဓာကိုယ်မှာဘယ်လိုနေတတ်တယ်လဲချလိုက်တဲ့ခါကျတော့ခြေတော်ကဘာဖြစ်တော့တာလဲလေလေပြီးတော့အောက်ကိုဒုက္ခနဲ့ဒုက္ခနဲ့ဆင်းသွားတတ်တယ်ဒါဘာသဘောလဲအာဘောဓာရဲ့သဘောဘာသဘောလဲအာဘောဓာရဲ့သဘောအာဘောဓာအာနေသွားဆိုရှင်တရားထက်ခါကျတော့ဒုက္ခနဲ့ထိုင်နေတတ်တယ်အတိထရတယ်ဒါကြောင့်မို့ခန္ဓာကိုယ်ကအောက် လေးလေးပြီးတော့ဆင်းဆင်းသွားတာဟာအာဘောဓာရဲ့သဘောဒါတရားတရားကကြဒါတွေမထင်ရှားဘူးလားခန္ဓာကိုယ်အပေါ်နဲ့လေးပြီးတော့နေတာခေါင်းကြီးလေးပြီးတော့နေတာဒါမထင်ရှားဘူးလားခေါင်းတွေလေးပြီးတော့ခိထသဘောတရားဒါမထင်ရှားဘူးလားလေးတာဥစ္စာဘယ်လိုမှန်းတယ်လဲလေးတယ်လေးတယ်လို့မှန်းတယ်ဖြည်းဖြည်းဖြည်းဖြည်းနဲ့အာဘောဓာလောကလည်းခန္ဓာကိုယ်ရှေ့ကိုင်ကိုင်ကိုင်ဆင်းသွားတတ်တယ်နဖူးနေကြသွားထိသွားတတ်တယ်အဲလဲငိုက်လာမယ်ပြင်းလဲပြင်းလာမယ်အာဘောဓာလည်းလောကလည်းဆိုရှင်ယောဂီကနဖူးနေကြထိပြီးတော့သွားတတ်တယ်တခါတည်း အဲ့ဒါသဘောတရားတွေဘာဘာသဘောတရားတွေလဲအဘောဓာတ်တဲ့နော်ခဏခဏခြေလန့်သွားခါကျတော့မြေကြီးပေါ်မှာခလုတ်ခဏခဏတိုက်တာတွေကဘာဖြစ်လို့လဲခြေတော့လေးတော့ဘာဖြစ်တယ်လဲအဘောဓာတ်လွန်ကဲတော့ခြေတော့လေးတော့ဘာဖြစ်သွားတယ်လဲခလုတ်တိုက်တာတယ်ဒါဘာသဘောအဘောဓာတ်ရဲ့သဘောတွေအဘောဓာတ်လွန်ကဲလွန်လေးတတ်တယ်အသက်ကြီးလာတဲ့ပုဂ္ဂိုလ်တွေကအသက်လေးလာတတ်တယ် သေခါနေကြတော့ယောဂီပြန်လူတွေမှာခန္ဓာကိုယ်လေးလာတာဒိဋ္ဌာရတယ်ခန္ဓာကိုယ်လေးလာပြီဆိုလို့ရှိရင်ဘာဖြစ်လာသည်အဘောဓာလွန်ကဲလာပြီအဘောဓာလွန်ကဲလာပြီဆိုရင်သူဘာဖြစ်သွားတာလဲသေဖို့နိကာလတတ်တယ်သေခါနေဘလို့ထင်လာတတ်တယ်လဲလေးလာတတ်တယ်ခန္ဓာကိုယ်ကြီးဘာဖြစ်လာတတ်တယ်လဲအေးအဲ့ဒါမှန်တာအဘောဓာလေးတယ်နော်လေးတယ်သဘောတရားအခန္ဓာကိုယ်ရဲ့ရှေ့ရတယ်မတူဘူးခုတော်တော်လေးလေးတယ်လို့ဒါဒါဒါတွေမထင်ရှားရဘူးလားအေး ကိုတရားတရားထိုင်တဲ့အခါမှာလေးတဲ့သဘောတည်းတစ်ခါမထင်ရှားပြီဘူးလားလေးတော့ယောဂီကဘယ်လိုမှန်းတယ်လဲလေးရင်လည်းပဲလေးတယ်လို့မှန်ရတယ်နော်အဲ့ဒါမှန်ထားရတယ်အဘောတရားသဘောတရားတွေတဲ့အယေတနီယုတ်စီတမီစုထိုင်းဖို့တော့တူပွားစေသည်စိတ်ကပူတွဲလုံခတ်ခြင်းသည် လေးလျာကြားသောညာအားဖြင့်သည် အာဘောဓာတိမမြာယောဂီကဲဆိုအောင်အယေတဏိယုစီအယေတဏိယုစီတမိရေသဘောလဲထင်ရှားတယ်ယုစီနေတဲ့သဘောတရားလဲထင်ရှားတယ်အယေတဏိယုစီတမိဆိုထိုင်ဖို့ထွားတူပွားစေသည် ချွေထွက်လာတော့ခန္ဓာကိုယ်ထဲမလို့နေလဲစို့ထိုင်ပြီးတော့နေရာထိုင်ရတာတက်တာသလားတက်တာဘူးအဘဒသဘောတရားစို့ထိုင်ဖော်ထွားတူပါစေသည်စိတ်ကံပူတွဲလုံခက်ထင်သည်စိတ်ကံပူတွဲလုံခက်ထင်သည်စိတ်ကံပူတွဲလုံခက် လေးလျက်ကြာသွားညံအားထင်သည် လေးလျက်ကြာသွားညံအားထင်သည်အာဘောဓာတိမဉဏ်ယောဂီအာဘောဓာတိမဉဏ်ယောဂီအယေတဏိယုတ်စီတမီဆိုထိုင်ဖော်ထွားတူပါစေသည်ဆိုထိုင်ဖော်ထွားတူပါစေ စိတ်ကပူတွဲလုံခဲထင်သည်စိတ်ကပူတွဲလုံခဲထင်သည်လေးလျက်ကြာသောညံအားထင်သည်လေးလျက်ကြာသောညံအားထင်သည်အာဘောဓာတိမဉ္ဇယောဂီအာဘောဓာတိမဉ္ဇယောဂီသကိလခော ရှုလို့မရဘူးအဘောဓာကအလွန်သိမ်မွေးတယ်ရှုလို့မရအဘောဓာပထဝီဓာတ်နဲ့ရောပြီးတော့ရှုရတယ်တေဇောဓာတ်နဲ့ရောပြီးတော့ရှုရတယ်ဝါယောဓာတ်နဲ့ရောပြီးတော့ရှုရတယ်အဘောဓာတ်တစ်ခုတည်းဆိုရင်ဥပဒံရှုလို့မရဘူးဒါသိထားရတယ်နော်ဒါဘယ်နှပါပြီးသွားပြီလဲဟောနှပါပြီးသွားပြီနှပါပြီးသွားပြီနော်ပထဝီဓာတ်အဘောဓာတ်နောက်ထပ်ဘာဓာတ်ကြံသေးတယ်လဲ ဩတိသောတာတိသောတာဆိုတာမိတာတိသောတာသာဘာသာပါလေတိသောတာဆိုတာအခုအငွေ့သဘောတိတတိသောဥပနာတိသောမျိုးရှိတယ်တိတတိသောဆိုတာအိဒတ်အိဒဘောဥပနာတိသောဆိုတာအပူဒတ်ပူသဘောဒါကြောင့်မို့သဘောအပြည့်ပြန်ဆိုရှင်တိသောတာကိုအငွေ့တာလို့ပြန်ရတယ်ဘယ်လိုပြန်ရလဲအငွေ့တာခန္ဓာကိုယ်တို့ကတခါ ခိုးတွေထွက်နေတယ်လို့တခါတခါမထင်ရှားဘူးလားထင်ရှားတယ်နော်ဒီရေခဲမုတ်လို့တဲ့အခါကျတော့အပြင်ကဒီရေခဲမုတ်ဖြစ်လာအောင်ဘာဓာတ်နဲ့အပိထားတယ်လေအေးမလားအဲ့ဒါတိတတိဇောခေါ်တယ်ရေခဲမလားအဲ့ဒါတိဇောတအဲ့ဒါနော်ရေဓာတ်မဟုတ်ဘူးတိဇောတဘာဓာတ်လဲတိဇောတရေခဲဟာအတုံးလက်ခက်ဖြစ်နေတယ်မဟုတ်လားအတုံးခက်ဖြစ်နေအောင်ကအာဘောဓာနေပြီးတော့ဖွစီထားတာ အိတဲ့သဘောတရားကဒီဇောတဒါကြောင့်မို့ရေခဲကိုအပြင်လာထားပြီးတော့ဆယ်နဲ့ဆယ်တဲ့ခါကျတော့တဖြည်းဖြည်းဖြည်းဖြည်းထဲမှာဘာဖြစ်လာတယ်လဲခဲသွားတယ်မဟုတ်ဖြစ်သွားတယ်မလားဒါသဘောတရားနားလည်ထားနော်ဒါကြောင့်ဒီဇောတဟာအိတဲ့သဘောတရားလည်းရှိတယ်ဥတဲ့သဘောတရားလည်းရှိတယ်ကိုမိတဲ့ဥတဲ့သဘောတရားကတော့ဘာဖြစ်တယ်လဲရှင်းရှားတယ်ကိုယောဂီတွေကဘုလို့နေတယ်ပူနေသလားအိနေသလားဘာတန်လုံးခက်နေတယ်လဲ တေဇောတလွန်ခဲ့တယ်ထမင်းဟင်းချက်တဲ့ခါကျတော့စားစရာတွေကျက်တာဘာနဲ့ကျက်တာလဲတေဇောတအမိတာဒါလေးမှန်ထားရတယ်နော်ခန္ဓာကိုယ်မှာသဘောတော့တေဇောတရဲ့သဘောတရားကလက္ခဏာကအုံနတ္တလက္ခဏာပူဒီအဖြစ်အခိုးအငွေသဘောအဖြစ်ညာထက်မှထင်ရှားတယ်တေဇောတသဘောတရားပူဒီအဖြစ်အခိုးအငွေသဘောအဖြစ်ထင်ရှားတယ် ပူတဲ့သဘောတရားအခိုးငွေသဘောတရားအိတ်တဲ့သဘောတရားတွေကဘာလဲဒီဇောတာရဲ့သဘောတခါအပြားထိုင်ရင်ထိုင်နေပူလာမယ်ခဏကိုတော့ပူပြီးတော့တခါနဲ့နေမတိထိုင်မသာဖြစ်တတ်တယ်တခါတခါလည်းအလုံးအိတ်တတ်တယ်အေးပြီးတော့တခါအရင်တော့အိတ်ပြီးဖြစ်ပေါ်ဖြစ်ဖြစ်လာတတ်တယ်မမပြမှာတော့အိတ်တဲ့သဘောတရားကတော့ဖြစ်ရတရားနဲ့တဲ့နောက်နိုင်ငံများမှာတော့တိတ္တတိဇောအလုံးထင်ရှားတယ်နဲ့ ပူတဲ့သဘောတရားအေးတဲ့သဘောတရားဟာတေဇောတရဲ့လက္ခဏာပဲတဲ့ဒါကြောင့်ပူရင်လည်းပဲပူတယ်လို့မှတ်ရတယ်အေးရင်လည်းပဲအေးတယ်လို့မှတ်ရတယ်ဒါတေဇောတလေးခုရှိတယ်ပါစကတေဇောတဲ့ဇိရဏတေဇောတဲ့တန်တပနတေဇောဒဟတေဇောကမ္မဇတေဇောရှိတယ်ကမ္မဇတေဇောဆိုတာကပရိသတ်ဒီကလေးကမိမိခန္ဓာကိုယ်မှာဖြစ်ပေါ်လာတဲ့ အပူဓာတ်သဘောကမ္မဇတိဆိုလို့ခေါ်တယ်အလိုအလျောက်ကံကြောင့်ဖြစ်ပေါ်လာတဲ့ခန္ဓာကိုယ်မှာအနွိဒာသဘောကိုကမ္မဇတိဇောလို့ခေါ်တယ်ပါစကတိဇောဆိုတာကအစာကိုကျက်စိတ်တဲ့သဘောတရားအစာသိအိမ်နဲ့ကပ်ပြီးတော့နေတယ်အဲ့ဒီပါစကတိဇောဆိုတာစားလိုက်တဲ့အစာအစာတွေဟာအဲ့ဒီပါစကတိဇောတာကြောင့်ဘာဖြစ်လာလဲကျက်သွားတယ်ပါစကတာအာကောင်းရင်အစာကြည်မြန်တယ် ပါစကတအာမကောက်ရင်စာကြည့်ခဲတယ်ပါစကတေဇောတာဆိုတာဟာအစာသိအိမ်နဲ့ကန့်ပြီးတော့နေတယ်နောက်သတ္တပနတေဇောဆိုတာအမတန်ပူတဲ့သဘောတရားအဲ့ဒီပါစကတေဇောတာအနေပြီးတော့သတ္တပနတေဇောပြောင်းလာလို့ရှိရင်လူတွေဖြားလာတာပါပဲတရားတရားတရားနဲ့တရားသုံးအဲ့ဒါလိုပူလာတဲ့တေဇောတာကိုသတ္တပနတေဇောလို့ ဖြတ်တဲ့ပုဂ္ဂိုလ်ကဘာလုံးကဲလာတယ်လဲတေဇောတာလုံးကဲလာတယ်တန်တပနတေဇောလို့ခေါ်တယ်အဲ့တန်တပနတေဇောကလွန်ကဲလာပြီးတော့ဒဟတေဇောဆိုတာတခါလဲအဲဘာလို့ခေါ်လဲတိုက်ခွဲတွေဖြစ်ပေါ်လာတယ်မှာတိုက်ခွဲယောဂဆိုတာအဲ့ဒါပါလဲဒဟတေဇောတာလွန်ကဲဖြစ်ပေါ်လာတန်တပနတေဇောတာအဲ့ဒီတော့ဒဟတေဇောတာလွန်ကဲလာရင်မနေနိုင်မထိုင်နိုင်ဖြစ်ပြီးတော့တိုက်ခွဲယောဂါတွေမြန်မာစိတ်ကြလို့ရှိရင်ဥယောင်ငံဖျားဒါဒါ တေသောတာလောကရဲ့သဘောတရားတွေပဲနောက်တစ်ခုကဇီရဏတေသောစိတ်မိတဲ့သဘောတရားတွေအသက်ကြီးလာတော့ဘာဖြစ်လဲလဲဆပင်းတွေဖြူလာဘူးလားဆပင်းတွေဖြူလာသွားပြိုးဘူးလားနားတွေမထိုင်းဘူးလားအရေးတွေတုတ်တယ်ပြုတ်မလာဘူးလားခါတွေကိုက်မလာဘူးလားအဲ့ဒါဘာခေါ်လဲဇီရဏတေဇောလို့ခေါ်တယ်ဆမင်းတွေပါလာတယ်ဆမင်းတွေဖြူလာတယ်သွားတွေကျိုးလာတော့ခဏခဏဖြီလာတယ်နားတွေသိပြီးတော့မပြဘူးအရေးပြားတွေမှသူကတောက်နေပြီးတော့လာတယ် အဲ့ဒါတွေကဘာလို့ခေါ်တယ်လဲတေဇောတရဲ့သဘောတရားတွေပဲလို့ဘာပဲဖြစ်ဖြစ်ပူတဲ့သဘောပဲဖြစ်ဖြစ်အေးတဲ့သဘောပဲဖြစ်ဖြစ်လာတဲ့ခန္ဓာများဘာလို့လို့ရမလဲသူမှန်ပဲပူရင်ဘယ်လိုမှန်မလဲအေးဘယ်လိုမှန်မလဲအဲပူတယ်မှန်တော့ဘုယောဂီမင်းဘာလဲသိလာတယ်လဲပူတာပဲသိတယ်အေးတဲ့သဘောတရားမှန်တော့ဘာသိလာလဲဒီထက်ပိုပြီးတော့သိသေးဘူးဒီထက်ပိုပြီးသိမှညာခေါ်တယ် ပူတဲ့သဘောတော်ပြီးတာကိုညာလို့မခေါ်ရဘူးပူတာကိုမှန်းရင်ရှင်းတော့ဆက်ဆောင်မှန်းနေရင်သဘောတရားထင်ရှားလာလိမ့်မယ်ပူတဲ့ပူတဲ့သဘောတရားတိုးလာတာရော့သွားတာရတန်းမှုတော့သွားတာအချင်းရအားလုံးနားလည်လာတယ်အဲ့ဒီသဘောတရားတွေဒီဇောတရဲ့သဘောတရားတွေတဲ့ဥဏ္ဏတလက္ခဏာပူရင်းသဘောလက္ခဏာရှိတယ်သူကကိစ္စကပရိပသနာရတော့ရည်ကျဲစေခြင်းကိစ္စရှိတယ် ရစ်ကျဲစေခြင်းကိစ္စရှိတယ်ရစ်ကျဲစေတယ်ဆိုတာဟာကျက်သွားတဲ့သဘောတရားပေါ့လေတဖြည်းဖြည်းတဖြည်းဖြည်းရစ်ကျက်လာတဲ့သဘောတရားပေါ့လူတွေကတဖြည်းဖြည်းကြည့်ရတယ်မဟုတ်လားသိသိသိပြီးဝါပြီးတရားလည်းတဖြည်းဖြည်းတနေ့တည်းတနေ့ဘာဖြစ်လာလဲကြည်ကြည်ကြီးထွက်လာတယ်မဟုတ်လားအဲ့ဒါကိုဘာလို့ခေါ်တယ်လဲတိဇောတရားလုံးတဲ့ကိစ္စသဘောတရားတွေပဲမွေးမြူရေးကျဲတွေမှာဆိုရင်ဒီကျဲတွေအကောင်ဖြစ်လာအောင်ဘာလဲပိတ်ထားပိတ်ထားတယ်လေအဲတိဇောတရားပြရတယ်မဟုတ်လားတဖြည်းဖြည်းတဖြည်းတိဇောတရားနဲ့ပြရတာကြတော့ အဲ့ဒါရေးပြစခြင်းကိစ္စဆိုတာဒီတိဇောတာသဘောတရားတွေပဲတဲ့ခုခုနကတည်းကသမီးနေခင်းနေကြက်ခါကြတော့ဒီပြက်သွားတာတွေဒါတိဇောတာရဲ့ကိစ္စအဲဒီဒီဒီကြက်တွေကလေးငွေမြူကြက်ခါရဆိုရှင်လည်းတခါအမိတာနဲ့အပူပေးထားတာအလောတလေးပူပေးထားတာဒီပြပြတပြပြနဲ့ပါပြလာတယ်အကောင်ကြီးဖြစ်ပေါ်လာတယ်အဲ့ဒါတိဇောတာရဲ့သဘောတရားပဲတဲ့မန္တမနုပဒနာပိစုပဋ္ဌာနာ နုညံ့သည့်အဖြစ်ပြောပြောသည့်အဖြစ်သဘောတရားဖြင့်ယောဂီရဲ့ဉာဏ်ထဲမှာဖြင့်ဆက်လာတတ်တယ်ပစ္စုပန်သဘောအဖြစ်ဆိုချင်းကနုညံ့ပြောပြောတဲ့သဘောတရားဖြင့်ဆက်လာတတ်တယ်ခန္ဓာကိုယ်ကနုနုညံ့ညံ့ပြောပြောပြောင်းပြောင်းတခါတခါတရားမိုင်းမိုင်းနဲ့ကိုယ်ထဲမှာဘယ်လိုဖြစ်လာလဲဘယ်လိုနုညံ့လာလဲဘယ်လိုပြောပြောင်းလာလဲခွေလေးပြီးတော့ မထိုင်ရှင်တဲ့သဘောတည်းတစ်ခါတစ်ခါမထင်ရှားဘူးလားအဲမိုးလည်းချုပ်လာပြီးအစာအာဟာရလည်းနေတယ်ဆိုတော့အစာအာဟာရနဲ့အစာနဲ့လာပြီးအာဟာရဓာတ်နဲ့လာလို့ရှိရင်တရားထိုင်တာဘယ်လိုနေလဲနည်းနည်းခွေးတော်လာဘူးလားမှန်တာဘယ်လိုနေလဲခွေးခွေးကျင်လာပြီနော်အဲအစာအာဟာရဓာတ်အာဟာရနဲ့လည်းမိုးလည်းချုပ်လာပြီးအစာအာဟာရနဲ့လာတရားထိုင်လည်းပြင်မလို့ရှိရင်ဘာဖြစ်လဲခွေးပြီးတော့နော်ဒါခါလဲမလုံခြင်းမလက်ခြင်းဒီသဘောတရားတွေမထင်ရှားဘူးလား အဲအဲ့ဒါဒီမှာတရားတွေလည်းအဲဒါသဘောတရားတွေပဲတဲ့ဒါလည်းမှန်ရတယ်မလောက်ကြည့်မလက်ကြည့်ပဲဖြစ်နေရင်လည်းဘာဖြစ်လဲမှန်နေရတယ်တဲ့နော်ပြင်ပန်းလည်းပဲပြင်ပန်းလည်းမှန်ရတယ်ဆင်းရဲရင်လည်းပဲဆင်းရဲမှန်ရတယ်အဲ့ဒါတိစောတဲ့သဘောတရားတွေပဲတဲ့နုညံပြောပြောင်းဆက်လောက်တင်ပြီးဒါကြောင့်တခါတခါမှာတော့ဖြင့်ပို့ပြီးတော့အထက်ကိုကြွပြီးတက်တော့လို့ထင်ရှားတတ်တယ်ခန္ဓာကိုယ်ဟာ ခန္ဓာကိုယ်ကပေါ်ကြွပြီးတော့နေလို့ထင်ဆက်တတ်တယ်။ထိုင်နေတဲ့ကြမ်းနေတဲ့ခန္ဓာကိုယ်ကမထိတဲ့လို့လို့မထိတဲ့လို့လို့အပေါ်ကများကြွနေသလားလို့ထင်ရတတ်တယ်။တရားအဲ့ဒါတေဇောတာလွန်ကဲလာတဲ့အခါမှာမင်းညာလေးမြင်ဖို့တောင်မလား။မင်းညာမမြင်မြင်ဖို့တောင်မလား။မင်းညာဆုံးတာဆိုတာဘာလဲ။တေဇောတာပဲမဟုတ်ဘူးလား။ဘာဒါလဲ။မြင်ဖို့ညာလေးကဘာဒါလဲ။တေဇောတာပဲ။တေဇောတာလွန်ကဲတော့အခါကျသူဘာဖြစ်သွားတယ်လဲ။ လှုပ်လိုက်တော့ဘာကဲသွားတယ်လဲထက်တက်သွားတယ်မဟုတ်လားအေးအဲ့လိုပဲတေဇုတ္တလွန်ကဲလာလို့ဆိုယောဂီမှာလည်းခန္ဓာကိုယ်ကြီးအပေါ်ကိုကြွလာပြီးတော့တက်နေတယ်လို့ဖြစ်တတ်တယ်အပေါ်ကြွလာပြီးတော့ယုတ်ကံတွေတို့ထင်ရှားတတ်တယ်တခါတခါမှကြမ်းနေတဲ့ခန္ဓာကိုယ်မထိတယ်လို့လည်းထင်ရှားနေတတ်တယ်အဲ့လိုတရားတွေယောဂီမှာခန္ဓာထင်ရှားဘူးလားအဲ့ဒါဘာလို့ခေါ်လဲအဲတေဇောတာဆောင်းတယ်လို့ပြောတော့ထိုင်ပါလေတေဇောတာလွန်ကဲဆိုပြီးတော့နော်ဒါရဲ့သဘောတရားပေါ်ပေါ်ပါပါတော်တော်လဲလဲချက်ချက်ချာချာ အပေါ်ကိုထောင်ပြီးတော့တက်နေတဲ့ကတည်းကထင်ရှားတတ်တယ်အပေါ်ကိုလွင့်ပြီးတော့တက်တော့ထင်ရှားတတ်တယ်အဲ့ဒီသဘောတရားတေဇောတရသဘောတရားတွေပဲတဲ့ဒါပဲဒီနေ့ဖြစ်တဲ့များဘာလို့မရမလဲမှန်နေရတယ်တဲ့နော်ပူတဲ့သဘောတရားလဲတေဇောတပဲတိတ်တဲ့သဘောတရားလဲတေဇောတပဲအခိုးတွေဖြစ်နေတဲ့သဘောတရားလဲတေဇောတပဲပြောပြောပြောင်းတော့ဖြစ်နေတဲ့သဘောတရားလဲတေဇောတပဲ ပို့ပြီးတော့နေတဲ့သဘောတရားလည်းနေသောတာပဲအပေါ်ကိုကြွတက်နေတဲ့သဘောတရားလည်းနေသောတာပဲအဲ့ဒါဒီသောတာသဘောတရားတွေပဲသူ့အတိုင်းပဲဘာလို့နေရမလဲရှုပါတဲ့ဒါတော့ဖတ်ကြမလို့ဘူးလေနော်အပူအနွေအိတ်တမီပူငွေပေးလျက်ရစ်ကျက်စေသည်နုညာပြောပြောင်းထားလောက်ပြီပြီကိုလျက်ကိုလျက်ကြွတတ်ခြင်းသည်တေသောတာတိမမြန်ယောဂီကဆိုတော့အပူအနွေအိတ်တမီ အပူအနွေးအေးတမီ ပူမွေကွေးလေရစ်ကျက်စေသည်ပူမွေကွေးလေရစ်ကျက်စေသည်နုညံပျော်ပြောင်းစင်လောင်းပေသည်နုညံပျော်ပြောင်းစင်လောင်းပေသည် ကိုလျက်ကိုလျက်ကြွတဲ့ခြင်းသည်ကိုလျက်ကိုလျက်ကြွတဲ့ခြင်းသည်ကိုလျက်ကိုလျက်ကြွတဲ့ခြင်းသည်ကိုလျက်ကိုလျက်ကြွတဲ့ခြင်းသည်ဒေသောတာတိမမြန်ယောဂီအပူအနွေအိတ်တမီပူငွေပိလေရရစ်ချက်စေသည်နုညံပျော်ပြောင်းစင်လောင်းပေသည် ဘုန်းလေးရဲ့ကိုယ်ရကြွတ်တဲ့ထင်သည်ပိသောတာတိမဉာဏ်ယောဂီအပူအနှွေးအေတမီပူငွေပိလျက်ရစ်ကျက်စေသည်နုညာပြောပြောင်းစင်လောင်းပေသည်ဘောလေးရဲ့ကို Amen. စိတ်တစားဝါရောက်တာရှုမှန်မွားလည်းရှိတယ်ပေါင်းတယ်ပိန်တယ်ထိုင်တယ်ထီတယ်ရှုမှန်မွားလည်းရှိအဝါရတရားလည်းအပ္ပဆိုရှင်ခန္ဓာပုံကြီးဘယ်လိုနေလဲတောင်းပြီးတော့နေတယ်ထုတ်ထားတာခါတယ်တက်တမမအဲရှုမှန်ရဲ့စိတ်လေးကအမှန်နဲ့လာပြီဆိုရှင်ဘာဖြစ်လာလဲနည်းနည်းနည်းနည်းကိုင်ကိုင်ကိုင်အဲသင်္ကေစားစနေနိုင်တနိုင်ကျမှပြီးတော့အဲဝါရတဲ့အားနဲ့လေတာမဟုတ်လားလေရှိလားရှိတု ဘေးရိုက်လိုက်တာဝဲဒါတွေကထိနာမိတတ်တဲ့ရုပ်ပြီးတော့ဝဲဒါလည်းဘာမှမလုပ်နိုင်တော့ဘူးတခါလေရုပ်ကြီးရုပ်ကြီးဝဲဒါလည်းမကဲပိုက်ကြတာနော်ဒါလေးအဲထောက်ကန်ထားတဲ့သဘောတရားတောက်နေတဲ့တောက်တင်းနေတဲ့သဘောတရားဘာလို့ခေါ်တယ်လဲဝါယောတရားသဘောတရားအသက်ရှိအသက်နဲ့ရာသူမှန်တယ်မြန်မာတောက်တင်းခိုင်မာနေတဲ့သဘောအစတတရားဘယ်တရားသဘောတရားကြောင့်လဲဝါယောတရားသဘောကြောင့်ဝါယောတရားအားနဲ့သွားရင်ဘာလဲကျိုးကြသွားတယ် ဆင်းမှာဒါရှိပြီဘူးလားဝါယောဓာတ်ထောက်တံမှုအာနေသွားပြီဓာတ်အာနေသွားပြီလူတွေအသက်ကြီးအခါရောက်လို့ခါရကုန်းနဲ့သွားတာမရှိပြီဘူးလားခါရကုန်းလို့ဒါရပါဆုံးကြဘူးလေဝါယောဓာတ်အာနေသွားပြီတချို့ကနောင်လန်းတချို့ကတချို့ရှိကိုင်းတယ်ဒါဘာလို့တရားရည်လဲဝါယောဓာတ်အာနေသွားပြီတဲ့လက်ကြီးတဲ့ပုဂ္ဂိုလ်များသွားရင်သွားရင်လည်းဘာဖြစ်လာလဲရှိကိုကိုင်းကိုင်းတက်တက်တော့သွားတယ်ဒါဘာသာသဘောတရားလဲဝါယောဓာတ်အာနေသဘောတရားဝါယောဓာတ်အာပေါင်းတော့ဘာဖြစ်နေတယ်လဲတောင့်တင်း ခုံပွားရတယ်အမတန်တွေ့တယ်မလားအဲ့တော့ဝါယောတလွန်ကဲ့ရတဲ့ဘောတရားရှိတဲ့ပုဂ္ဂိုလ်ကြီးပဲဝါယောတကောင်းတော့သူတို့ကခုံလွှားပြီးသွားလို့လားမြန်တယ်အဲ့ဒါဝါယောတသဘောတရားတောက်ကန်တဲ့သဘောတရားတောက်တင်းနေတဲ့သဘောတရားကိုဘာလို့ခေါ်တယ်လဲဝါယောတရဲ့ဘောလက္ခဏာဒါကြောင့်မို့ခန္ဓာကိုယ်မှာတောက်တင်းပြီးတော့နေတတ်တယ်တခါတခါမှာတခါတက်တာကြင်များကိုယ်ထဲမှာရှုထားသလိုအဲလှုပ်လို့မရရွာလို့မရဖြစ်တတ်တယ်လှုပ်လို့မရတခါတခါခန္ဓာကိုယ်နဲ့ကြက်နေနဲ့ထိလိုက်တာလှုပ်လို့မရ ဆွတ်ချက်လို့ကိုများတယ်ကန့်လိုက်လို့ဖြစ်တတ်တယ်ဒါပါလေဒါရှိတယ်လေဝါရတာလုံးတက်တဲ့သဘောတရားတွေဖြစ်တတ်တယ်အဲ့ဒီသဘောတရားတွေသမုဒိရဏရတာသမုဒိရဏရတာဆိုဝါဒတာဘာကိစ္စကိုသူခံရတယ်လဲဆိုတော့ရွေးရှာပြီးကိစ္စရှေ့ရှုဆိုင်သဘောတရားရှိတယ်ရှေ့ရှုဆောင်ခြင်းရွေးရှာခြင်းသဘောရှိတယ် တခါတာတရားထိုင်ရင်ထိုင်ခန္ဓာကိုယ်ကမြုပ်ပြီးတော့ပါသွားတယ်စိတ်ကမှထင်ရတယ်ခန္ဓာကိုယ်ကရွေးနေလို့ထင်ထင်ရတတ်တယ်တရားမှန်ရင်မှန်ရင်လည်းပေါင်းတယ်ပေးတယ်ပေါင်းတယ်ပေးတယ်မှန်ရင်မှန်တယ်ကိုယ်ခန္ဓာကိုယ်ကြီးကအခြားတနေရာလို့ဖြည်းဖြည်းဖြည်းဖြည်းဖြည်းရွေ့ရွေ့ပြီးတော့သွားနေရလို့ထင်ရှားတတ်တယ်အဲ့ဒါဟာဝါယောဒရဲ့ကိစ္စသဘောတရားလဲလေးတွေခြေလေးတွေကစက်တနဲ့စက်တနဲ့ခန္ဓာကိုယ်အပြင်ဘက်ကိုသွားတတ်တယ် ခန္ဓာကိုယ်ရှိရနေနောက်နေတွန့်လိုက်တယ်လို့ရှိရနေဆွဲတယ်လို့အဲ့ဒီသဘောတရားဖြစ်တာဘာဘာသာသဘောတရားလဲဘဝရောက်တာရဲ့သဘောတရားဒါကဒါမထင်ရှားဘူးလားထင်ရှားတယ်ဘဝရောက်တာသဘောတရားလေလေးရရွှေ့သွားတာလက်မလည်းကုထိတာလည်းရွှေ့သွားတာဆက်နဲ့ဆန်းတဲ့အပြင်ဖက်ဖက်သွားတာတောက်ကန်သွားတာသဘောတရားတွေအဲ့ဒါဘဝရောက်တာသဘောတရားတွေခန္ဓာကိုယ်မတည်မငြိမ်နဲ့လှုပ်ရိုက်ပြဖြစ်တဲ့သဘောတရားဘာတရားဘာသဘောတရားလဲဝါယောတာ ခန္ဓာကိုရှေ့ခန္ဓာကိုယ်ကလှုပ်နေတတ်တယ်ခေါင်းလုံးလုံးလှုပ်နေတတ်တယ်လဲလဲလှုပ်နေတတ်တယ်ခြေလဲလှုပ်နေတတ်တယ်အဲ့လိုရွေးရှားလှုပ်နေတဲ့သဘောတရားပါဒသဘောတရားဝါယောတရားဒါကိုမှန်ရတယ်လှုပ်ရင်လည်းပဲလှုပ်တယ်လို့မှန်တယ်ရွေးနေရင်လည်းပဲရွေးတယ်လို့မှန်တကယ်ကိုရရွတ်သွားတယ်လူတရားဆောတော့တယ်ရွတ်သွားတယ်ဝါယောတရားလုံးပြလာတယ်အဲ့သဘောတရားဝါယောတရားသဘောတရားတွေပဲလေရွေးလျောခြင်းကိစ္စ ရွေးချယ်ခြင်းကိစ္စလှုပ်ရှားခြင်းကိစ္စတွေတရားထိုင်ထိုင်နဲ့ခြေတော်လေးကစက္ကနဲ့ဆိုအပြင်ထွက်တာလည်းပြင်ထွက်တတ်တယ်လက်ရလည်းပဲအပြင်စက္ကနဲ့စက္ကနဲ့အပြင်ထွက်တတ်တယ်တခါတခါဝဲရတာလွန်ခဲ့တဲ့ပုဂ္ဂိုလ်များတခါလက်တွေကိုယ်ကောက်ညှို့ပြီးတော့ပါးရတယ်လို့ဖြစ်ဖြစ်တတ်တယ်အဲနဘေးနေရာပုဂ္ဂိုလ်တွေကဟာဒီပုဂ္ဂိုလ်များဘာမှဖြစ်နေပါလေလှုပ်ရှားပြီးတော့မြင်တတ်တယ်အဲဒါဝါရတာလွန်ခဲ့တဲ့သဘောတရားပဲတဲ့အဲ့တော့ဖြစ်တတ်တဲ့ဘာလို့နေရလဲမှန်နေရတယ်လှုပ်ရင်ဘယ်လိုမှန်းရမလဲ လှုပ်တယ်မှန်ရတယ်သူရင်လှုပ်တယ်လှုပ်တယ်လှုပ်တယ်မှန်တုံးရင်လည်းပဲတုံးတယ်တုံးတယ်မှန်ဆွဲရင်လည်းပဲဆွဲတယ်ဆွဲတယ်မှန်မြန်လန်းတယ်ဗလန်းတယ်မှန်ကကြတော့ခြေတော်ကိုရှိကဆွဲတယ်လို့လို့နောက်ကပုံတယ်လို့လို့လူတဲကကိုလာပြီးတုံးလိုက်တယ်လို့လို့ဖြစ်တတ်တယ်အဲ့ဒီဘောတရားတစ်ခါတခါမမြင်ရဘူးလားအဲ့ဒါကယောဂီကတမာတိအားနဲ့တော့ကိုကိုကိုလူတရားလာပြီးတုံးလိုက်တယ်လို့လို့ထိုးလိုက်တယ်လို့လို့အဲဖြစ်တတ်တယ်အဲ့ဒီဘောတရားတွေအကောင်အားလုံးကလည်းဘဝရောက်တဲ့ဘောတရား နောက်ပြီးတော့အဘိနိဟာရပစ္စုပ္ပခန္ဓာအဘိနိဟာရပစ္စုပ္ပနာဆိုတာသူ့ရဲ့ဆုံးနာတိကတစ်ခါခါရွေ့ရှာပြီးတော့ရှေ့ရှုဆောင်နေတဲ့သဘောတရားသူလိုတဲ့နေရာကိုဝေရဒာနဲ့တွန့်ကန်သွားတဲ့သဘောတရားပဲသူလိုတဲ့နေရာကိုဝေရဒာသဘောတရားဘာဘာလဲလဲတွန့်သွားတယ်ဆွဲသွားတယ်ဆောင်သွားတဲ့သဘောအဲ့ဒါဝေရဒာရဲ့ပစ္စုပ္ပန်သဘောတရားလိုပဲ ညာဘက်ကလိုရင်ညာဘက်ကဆက်ကနေဆက်ကနေရေးယူသွားမယ်ဘယ်ဘက်ကလိုရင်ဘယ်ဘက်ဆက်နေဆက်ယူသွားမယ်ခန္ဓာကိုယ်ရေးချတော့သွားမယ်လှုပ်ပြီးတော့နေမယ်ရေးရန်ပြီးတော့နေမယ်အဲ့ဒီသဘောတရားအကုန်လုံးဟာဘာဘာသဘောတရားလဲဝါရတဲ့သဘောတရားပဲနားလည်လားဘာဖြစ်ဖြစ်သူဖြစ်တဲ့အတိုင်းဘာလို့နေရမလဲမှန်တယ်လှုပ်ရင်လည်းပဲလှုပ်တယ်လို့မှန်နော်အဲ့မှန်တယ်သုံးရင်လည်းပဲသုံးတယ် ရာနာတို့ကကိုနတ်တော်ကြီးလာပြီးတော့ဒုံနဲ့လာထူလိုက်တော့ခါမှမထင်ရှားဘူးလားအဲ့ဒါဘာလို့ခေါ်လဲဟောယောဒတချို့ယောဂီကမမနဲ့ဘူးမှတ်လာပါလေပစ္စည်းမှတ်လာကိုယ်ဟာသာလေးရနဲ့ထောက်သလားရှင်းတတ်တယ်အဲ့ဒါဘာသာသဘောတရားလဲဟောယောဒကိုလည်းယူခါလာလာဆွတ်တဲ့လာပြီးတော့ဆွတ်တဲ့လူတရားလာပြီးတော့ဆွတ်တဲ့လူတက်တက်ဖြစ်တတ်တယ်လက်ရပါသွားတယ်လည်းငါကရှင်းထားပြီနဲ့တခါတခါလည်းဘယ်ဘယ်အဖြစ်ညာလည်းပြည့်လူတရားအပြင်းလာပြီးတော့ဆွဲသွားတယ်လို့ခက်တတ်တယ်အဲ့ဒါဘာသဘောတရားလဲ ယောဂီကကြောက်တတ်တယ်ဘာမှမဟုတ်တစေမြသေနာလောက်တော့ဆွဲတယ်လို့တစေမဟုတ်ဘူးသေးမဟုတ်ဘူးဘုရားကသွားတော့ပါလေဆွဲရင်ဘယ်မှာမလဲတောင်းရင်လုံးရင်မာဟုတ်တယ်မနော်ဒါမှန်လားစကားပြောတာလည်းဘာသာပါလေအဲဒါကြောင့်စကားပြောရင်ဘယ်လိုမှန်းမလဲအဲစကားပြောစကားပြောရင်ဘယ်လိုမှန်းမလဲစကားပြောတယ်မှန်ပါ ထီးဘူးဝါယောဓာတ်ကောင်းတဲ့ပုဂ္ဂိုလ်တော့တော့စကားပြောတတ်တယ်ဝါယောဓာတ်တဲ့တရားကိုဝါယောဓာတ်သဘောတရားတွေတဲ့ရွေးရှားတဲ့သဘောတရားထုတ်ရှားတဲ့သဘောတရားတွေဖောက်ကန်တဲ့သဘောတရားတွေတောက်တင်တဲ့သဘောတရားတွေအလုံးဘာသာသဘောတရားလဲဝါယောဓာတ်သဘောတရားတွေပဲရေးရိုင်းတာဘာသဘောတရားလဲဖောက်ကန်နေတာတောက်တင်နေတာရွေးရွေးပြီးတော့သွားနေတာဝါယောဓာတ်သဘောတရားတွေပဲဒါပပ ထောက်ကံတောင်တင်းလျော့ခဲ့တဲ့မြေရိတ်တဲ့လှုပ်ရှားပြီးရှားတတ်သည်သူလိုရာပဲတွန်းလျက်ဆောင်သည်ဝါရောတတ်သည်မှမြန်ယောဂီဆိုတောင်တင်းထောက်ကံတောင်တင်းလျော့ခြင်းတမီထောက်ကံတောင်တင်းလျော့ခြင်းတမီထောက်ကံတောင်တင်းလျော့ခြင်းတမီထောက်ကံပြီးတော့ထားတာတောက်တင်းပြီးတော့နေတာလျော့ပြီးတော့ကိုက်ပြီးတော့ဆင်လာတာဝါရောတတ် ထောက်ကံတောင်းတင်းလျော်ဖြစ်သည်မိထောက်ကံတောင်းတင်းလျော်ဖြစ်သည်ရေရိုင်းလှုပ်ရှား၍သွားရသည်ရေရိုင်းလှုပ်ရှား၍သွားရသည်ခန္ဓာကိုယ်ရေလာတတ်တယ်ရေတတ်တယ်ကျွတ်ပြီးတော့သွားတတ်တယ်ရေရိုင်းလှုပ်ရှား၍ရှားတတ်သည်ရေရိုင်းလှုပ်ရှား၍ရှားတတ်ရေရိုင်းလှုပ်ရှား၍သွားတတ်သည်ရေရိုင်းလှုပ်ရှား၍သွားတတ် သူလိုရာဖက်တွန့်ရဲ့ဆောင်သည်ဝါယောတာအတိမညာယောဂီထောက်ကံတောင်းပြီးလျော်ခြင်းတမီထောက်ကံ ပြောင်းထန်စစ်လောင်ပေသည်မြတ်ကျော်ရောက် တရားသိတော့တရားရှိတယ်တရားရှိရင်ဒေတာခန္ဓာရှိတယ်အစွဲလမ်းပြီးတယ်တရားမရှိတော့တရားမပြီးတော့အစွဲလမ်းဖြစ်ပေါ်လာတဲ့ပစ္စာတိဖြစ်ပေါ်လာတဲ့ဆင်းရဲတတ်တယ်ဒါလေးပါမြမမှမရှိဒါကြောင့်ဒီနေ့ကြားတော့ပုဂ္ဂိုလ်တွေကဒီသဘောတရားထင်ရှားတယ်မဟုတ်လားဟောဆိုအကြီးအများကြီးပါပဲနော်ကဲမြတ်စွာဘုရားဟောတော်ဒါလေးပါတရားတော့ဒေတာ